အဲအဲ့ဒီဘုန်းကြီးလည်းမသိဘူးအဲမသိတာနဲ့ယဟနာမှမသိတာနဲ့ပဲအဲသွားပြီးတော့ဒီယဟနာရန်တွေ့တာဆိုတော့တပည့်တော်တကာခေါ်လာတဲ့ဆက်တယ်တဲ့နဲ့ဆန်ချမဲ့တူတူကိုရော့စပင်နေပါတယ်ဒဇိမှုန့်နဲ့ညှက်နှုတ်ပြေးတဲ့မလေးတပည့်တော်တကာလှူတဲ့ဂရင်အိယာမှာနေမဲ့အတူတူရှင်ပြမြေပေါ်မှာအိတ်တယ်ဆွမ်းဆွမ်းမသွားခင်ဟိုလိုက်လိုက်လာမှာပါလာမှာဆိုလို့သူတကာအိမ်ပါလာမှာဆိုလို့ ဘာမေ့စေတာလဲကုလမေ့စေတာနော်အတော်ကြောက်စရာကောင်းတယ်အတော်ကြောက်စရာကောင်းတယ်ဘုံကြီးပဲဗျာတပိတ်တလုံးသင်္ကန်းသုံးတယ်ရှိလို့ရှိရင်ဒါပြီးပြီမဟုတ်လားဘာလို့သေးလဲဘာမှမလို့ဘူးတခြားတခြားဟာတွေကဒကာဒကမတွေကချမ်းသာအောင်ချမ်းသာအောင်တို့လည်းကုသိုလ်ရအောင်ဒါနကုသိုလ်ဖြစ်အောင်ဆိုတာလှူလို့လှူထားလို့မလို့လက်ခံပြီးနေရတာအမှန်ဒီထက်လက်ထက်ကင်နဲ့ရတောင်လိုတာမဟုတ်ဘူး အဲလိုလားမလိုပါဘူးနေပူရင်ဒုက္ခသင်္ကန်းကြီးနထသင်္ကန်းကြီးခေါင်းပေါ်တင်လိုက်မလုံဘူးလားလုံတာပဲအဲသင်္ကန်းသုံးတဲ့တပိတ်တစ်လုံးရှိအဲ့ဒါလောက်အထိစိတ်ကထားလို့ရှိလို့ရှိရင်အဲ့ဒီကုလမစ္စေတာလာဘမစ္စေတာတွေဖြစ်ပါမလားမဖြစ်ဘူးအဲ့ဒီကြောင့်မထားဘူးဘုန်းကြီးဘုန်းကြီးနဲ့ဘုန်းကြီးနဲ့တူတဲ့စိတ်မထားတဲ့အခါကျတော့အဲ့ဒါလိုမတရားစိတ်တွေဝင်လာတော့တာပေါ့မတရားစိတ်ဝင်လာတော့မတရားနှုတ်ဖြစ်မတရားကိုဖြစ်တော့ ဝိတိတ်ကမကိလေသာတွေအထိရောက်တယ်ပရိယုဋ္ဌာန်နေမနေတော့အတော်ရှက်เสียကောင်းတာပဲအဲ့ဒါနဲ့သူကဆုံးဟန်သွားသူတကအိမ်ဆုံးခါရင်ဆုံးစားရင်သွားတယ်သူသွားတဲ့အခါကျတော့ယဟနာမတိရှင်မြတ်ကတော့ဆင်းရဲနဲ့ခက်ပြီဒီပုဂ္ဂိုလ်လူညံ့တော့ငါသာဆက်နေမယ်ဆိုရင်သူ့မှာအကုသို့များတဲ့များပြီးတော့အကျိုးရုပ်တဲ့ရုပ်တော့မှာပဲဒါကြောင့်ငါဆက်နေလို့မတော်ဘူးဆိုပြီးတော့ယဟနာမတိမြတ်ကလည်းအဲ့ဒီပဲချက်ချင်းကြောင်းတွေကထွက်ကြွသွားတယ် အဲကိုတော်သွားတဲ့အခါကျတော့အိမ်ရောက်တော့ဒကာကမိတယ်အရှင်ဘုရားအာဂန္တုဆရာတော်ကောဘုရားဒကာကြီးဘုန်းကြီးအဲ့ဒါမနေ့ကဒကာကြီးပြန်သွားတယ်အိတ်လိုက်တာအခုအချိန်ထိဘုန်းကြီးညာတမျက်မနဲ့စောစောတမျက်ထလဲတာလည်းမသိဘူးလေကြောက်စီခောက်တာလည်းမသိဘူးလေသိုးနေအောင်အိတ်တာဒါနဲ့ပဲဘုန်းကြီးလည်းထားပြခဲ့တယ်ဘလောက်ခုံတယ်ကဲမှန်သလားမှားသလားတော့ရက်ဆက်တာပဲနော်မကောင်းတဲ့စိတ်များဝင်လာပြီဆိုလို့ရှိရင်တော့ မဟုတ်တာတွေပြော မဟုတ်တာတွေလုပ်နေတကယ်အကျိုးရုပ်ဖို့ကြီးပဲအမတန်တတိထားเสียကောင်းတယ်အမတန်တန်ဝေကယူเสียကောင်းတယ်ဒါနဲ့အဲ့ဒီဘုန်းကြီးအသက်အတိုင်းနေပြီးတော့ကွယ်လွန်တဲ့အခါကျတော့တဲ့အဲ့ဒီအိတ်သာမစ္စရိယစိတ်ထားကဆွဲချတဲ့အတွက်ပဲရောက်သွားအဝီစီရောက်သွားတယ်တဲ့ အဝေစိတ်မှာတိတ်ကြကြကြီးတော့မခံရပါဘူးတဲ့ဖရာတဆူနဲ့တဆူပွင့်တဲ့အကြာကာလတလျှောက်လုံးခံလိုက်ရတယ်တဲ့ဟောတိတ်မကြဘူးနော်နဲတဲ့အကုသိုလ်ကံလားသူ့အကုသိုလ်ကံယဟနာကိုသွားပြစ်မှန်းတာတော့တာမန်ဘုန်းကြီးတာမန်ကျင့်ဒိဋ္ဌာနဲ့ပြည်စုံတဲ့တာမန်ပုထုဇဉ်ဘုန်းကြီးပြစ်မှန်းတယ်ဆိုနည်းနည်းတော်သေးအဲ့တော့ခံရပေမှာပေါ့နောက်မြတ်စွာဘုရားလက်ထက်အခါကျတော့အဝိဇ္ဇငရဲကလွတ်လာတယ်လွတ်လာတော့ဘာဖြစ်တယ်လဲဆိုတော့ တကြွယ်အိမ်မှာပဲဖြစ်တယ်လူဖြစ်တယ်ချမ်းချမ်းသာသာကြွယ်ကြွယ်ဝဝပါပဲစားမကုန်တော့မကုန်မဲ့သို့တော့ကလေးကငယ်ကလေးကတတိပြတယ်ငယ်ငယ်လေးတွေကဘာလုပ်တယ်လဲဆိုတော့သူ့မစင်နေသူပြန်ပြန်စားတယ်လေသူ့မစင်နေသူပြန်ပြန်စားတာလူကြီးတွေကအော်ကလေးမို့မသိလို့လို့အောင်မင်းဒါမဲ့လို့ကြီးလာလဲဒီလိုပဲစားနေတော့ဟဲ့ဖြစ်ချေဘူးဒါဟာအာကာလကဏီအယုတ်ကောင်လေးပဲဒီတိုင်းထားလို့တော့တို့မဖြစ်တော့ဘူးဆိုတော့ gain ဘာလို့ရမလဲအော်လောကပြောစကားရှိတာပဲမကောင်းကြောင်းပို့ပေါ့အဲ့လိုဆိုပြီးကြောင်းပို့လိုက်တယ်တဲ့ဒီကလေးလေးအခုခေတ်သားဆိုလို့ရှိရင်တော့မစင်စားစုံလို့ဆိုခေါ်ကြမှာပေါ့နော်အခေါ်ရှိတယ်မလားရှိတယ်ကြောင်းပို့တော့တော်ပါသေးရဲ့ဒိဋ္ဌိတွေရဲ့ကြောင်းပို့တယ်ဒိဋ္ဌိတွေရဲ့ကြောင်းပို့တဲ့အခါကျဒိဋ္ဌိတွေရဲ့ကြောင်းရောက်ဒိဋ္ဌိတွေစီမှာကိုရင်ဝော့ပြီးနေ နေတဲ့အခါကျတော့အရွယ်လည်းရောက်လာတိတ်တိတ်ရကိုင်းကိုတော်ဆောင်းကန်သွားကြစို့ခေါ်လို့ရှိရอืมကြွနေကြပါနောက်မှလာပဲနောက်မှလိုက်အဲကိုတော်တွေကဒိဋ္ဌိဒိဋ္ဌိဘုန်းကြီးတွေကသွားဆောင်းကန်သွားအဲเจ้าမှာအကုန်လုံးသွားပါလားဆိုလို့ရှိရင်ဘာလုပ်တယ်လဲဆိုတော့ကုရီတဲကပြင်ပြတ်လှပြီးကုရီတွင်နဲ့ဆင်းပြီးတော့အဲ့ဒီမှာသပွဲထိုင်တော့တာပဲတဲ့အဲမှာဟိုတယ်တက်တာပေါ့လေဘုန်းကြီးတို့ငယ်ငယ်ကအဲ့ဒါပြောလေးရှိတယ် ပြောလို့ရှိတယ်ကြောင်းသားအချင်းချင်းနောက်ကြတာဟဲ့ဟိုကောင်ပဲသွားဆိုဟင်ဟိုတက်တက်နေတယ်သွားတာတော့သွားတာတော့အိမ်သာသွားတာပဲအဲ့ဒါလိုပဲဒိဋ္ဌိတွေသွားတိုင်းသွားတိုင်းဆုံးကမလိုက်ပဲနဲ့ပြန်လာတဲ့အခါကျတော့ကဲကိုရောဆွန်းစားအောင်ဆိုအာပြည့်စုံပါပြီအရှင်ဘုရားများဖုံးပေးကြတော့ဟောသူပြည့်စုံပါပြီဆိုတာမဟုတ်ဘူးလားဟုတ်တာပေါ့သူဘိုက်တောင်တင်းနေပြီပဲဘာတွေစားတာอืมအကောင်းဆုံးအမွန်မြတ်ဆုံးဟာတွေစားတာ ကြာလာတော့ဒိဋ္ဌိတွေကတန်တရားရှိလာတယ်อืมဟုတ်သေးဘူးအကြောင်းတော့တစ်ခုခုရှိပြီဆိုပြီးဒီနေ့တော့အကုန်လုံးဆုံးခံသွားပြီနှစ်ပါးလောက်ကပြန်ချောင်းကြည့်တဲ့အခါကျတော့မှအဖြစ်မှန်ကိုတွေ့တာကိုဘယ်လိုတွေ့တော့ဟဲ့ကုရီတွေနဲ့ဆင်းပြီးတော့မစင်နေအရပါရစားနေတာတွေ့တယ်ဒီသမောင်သူ့ဘာကြောင့်ထမင်းမစားခြင်းမဲနဲ့မစင်စားခြင်းနေရတာ ဟဲယဟန္တာကိုမစင်စားလို့ပြောတဲ့အတွက်သူမစင်စားနေရတာဒါနဲ့ဒိဋ္ဌိတွေကသိတဲ့အခါကျရိုက်ပုတ်ထုတ်ပြလိုက်ရတယ်ဒါနဲ့သူထွက်ပြေးရောထွက်ပြေးတဲ့အခါကျတော့တနေရာမှာတောင်ကပယံတစ်ခုကြောက်ကြောက်ဖြာကြီးอ่ะကြောက်ပြားကြီးอ่ะအကြီးရှိတယ်လူတွေကအဲ့ဒီကြောက်ပြားကြီးပေါ့နေရာကောင်းတာနဲ့တော်လဲတော်တယ်ဆိုတော့လာလာပြီးတော့မစင်စွန့်ကြတာ အဲသူကအဲ့ဒီကြောက်ဖြာကြီးကိုနေပြီးတော့အဲ့ဒီမစွန်စွန့်တဲ့နေရာနဲ့မလမ်းမကမှနေပြီးတော့ဘာလုပ်နေတယ်လဲလို့ဆိုတော့အဝတ်လည်းမပါဘူးအဝတ်မပါဘဲနဲ့ဘာလုပ်နေတယ်လဲဆိုတော့ခြေထောက်တစ်ဖက်ကိုပက်လက်ကြီးပက်လက်ကြီးမှခြေထောက်တစ်ဖက်ပဲထောင်းထောက်ပြီးတော့ရန်တဲ့ခြေထောက်တစ်ဖက်ကဒူးတစ်ဖက်ပေါ်မှာကိုွေးပြီးတင်းထားတယ်တင်းထားပြီးလက်တစ်ဖက်နဲ့ထောက်ပြီးလက်တစ်ဖက်ကတော့ဒီတိုင်းပဲအလွတ်မိုးမြောက်ထားတယ်ပါးစပ်ကမိုးပေါ်မော့ပြီးဟထားတယ် လူတွေမြင်တဲ့အခါအဲလူမမြင်တဲ့အခါကျတော့မလုပ်တော့အဲအဲ့ဒီမှာ restaurant သွားတာနီးနီးရွယ်သူဟာဟန်ကြတယ်သိရှားပွေးမနေရအောင်အဲ့ဒီမှာလူတွေရဲ့အညစ်အကြေးတွေအကုန်စားစားပြီးပြီဆိုလို့ရှိရင်တခါပြန်ပြီးတော့ခုနလိုခြေတော်တစ်ဖက်ထောက်လက်တစ်ဖက်ထောက်မိုးပေါ်မော့နေလူတွေကလာတယ်လာတဲ့အခါကျတော့စကားမပြောဘူး မပြောတော့အိုးပုဂ္ဂိုလ်လူပုဂ္ဂိုလ်မြတ်ကြီးပဲစကားလည်းမပြောဘူးဗဇဟနေတာအဓိပ္ပာယ်ကဘာလဲဆိုတော့ငါလေစားနေတယ်ပေါ့လေစားနေတယ်လေစားနေတယ်ဆိုတော့သူတို့စီမှာအင်မတန်မြင့်မြတ်တာအဲ့ဒါနဲ့လူတွေကကြည်ညိုကြလို့လာပြီးတော့ဝှချကြတာနဲ့ပူဇော်ကြတာနဲ့လှူဒန်းကြတာနဲ့အာအစာကောင်းအပေါက်ကောင်းတွေကလည်းပြည့်လို့အဝတ်ကောင်းအစာကောင်းတွေလည်းပြည့်လို့သူနာပတ်ပတ်လဲဒါပေမဲ့လို့ကိုတော်ကြီးကမလုပ်ဘူး ခြေထောက်တစ်ဖက်ထောက်လက်တစ်ဖက်ထောက်ပက်လက်ကြီးလှမ်းပြီးတော့အဝတ်လည်းမပါဘူးမိုးပေါ်ဇက်ကြီးဟာမော့ပြီးဟာအဲ့ဒီတိုင်းနေတာတဲ့ဂိုင်အိန္ဒိယယဟန္တာများဘလောက်ကြီးညိုပဲရှိလဲနော်အဲအိန္ဒိယသားတွေအတော်ကိုညံနေတဲ့လူကြတယ်လေအတော်ကိုညံနေတာညံကြီးတဲ့လူတွေကြတော့လေတကယ့်ကိုသူများမရှင်းတာအောင်ကြီးတာပဲ ဗုဒ္ဓရှင်တော်မြတ်ဘုရားတို့လိုပုဂ္ဂိုလ်များကြတော့လေသူများကိုမပီဘူးညံကြီးလိုက်တာအိန္ဒိယသားပဲညံနေတဲ့ပုဂ္ဂိုလ်ကြတော့လေအကုန်လုံးပြောယုံတာပဲဘုန်းကြီးအိန္ဒိယထဲမှာတခါယထာစီးတဲ့အခါကျတော့အိန္ဒိယသားတယောက်ကလားတယောက်ကြာကြာနာနာပဲပဲအနောက်တိုင်းဝန်ဆုံးတဲ့သူကဘုတ်တွေရှုတ်တွေနက်တိုင်နေနဲ့ဘုတ်ကလေးကြောက်အောင်ဖီးတယ်အင်္ဂလိပ်စကားလည်းကောင်းကောင်းတတ်တယ်ဘုန်းကြီးနဲ့စကားပြောတခုံနဲ့တခုံနဲ့မျက်နှာချင်းဆိုင်ကြတယ်အာသူအပေါင်းဖော်ကလားတွေဆိုလို့ရှိရင် အသက်အသက်60ကျော်ဘိုးကြီးတွေတောင်မှအဖိုးကြီးရဲ့ခေါင်းကဟိုပေါင်းထားတဲ့တပည့်ကိုဆွဲပြီးသူ့ခုံတုတ်တာအဲအဲ့လောက်ထိဒါပေမဲ့လို့ဘုန်းကြီးနဲ့စကားပြောလို့တရားစကားလေးဗာလေးပြောတဲ့အခါကျတော့သူဘုရားဆင်းရမဲ့ကြံတော့အဘုန်းကြီးကိုယဟန္တာပါဆိုပြီးတော့ခြေပမိုးပေါ်နဖူးပေါက်ပေါက်ပြီးဥချလိုက်တာအယဟန္တာပါတယ်ဘုန်းကြီးကပြောပါတယ်ငါဘာယဟန္တာမှမဟုတ်သေးပါဘူးလို့ပြောတယ်မရပါဘူး ဥကြတယ်ပြီးတော့သူ့ကောင်းကိုလည်းလက်နဲ့သုံးကတတ်ဆမ်းမအောင်နဲ့အဲ့ဒါမင်္ဂလာဖြစ်အောင်လုပ်တယ်အဲအဲ့ဒါလက်နဲ့လည်းတတ်ပေးလိုက်ရတယ်အဲငါဒီကြမှာဘိုးတော်ဖြစ်မှမသိဖြစ်နေပြီဖြစ်မှမသိဖြစ်နေပြီလို့အဲဘုန်းကြီးခိုင်းတာအကုန်လောက်တယ်သူတကယ်ကိုပဲကြောင်းသားလေးလိုပဲအကုန်လုံးပဲအင်းကောင်းတော့ကောင်းသားကပ္ပိယတယောက်ယထာကိုရနေအဲ့တော့ကြတာအဲ့ဒီကြောင့်သူတို့စိတ်ထဲမှာထင်မိပြီဆိုလို့ရှိရင်အဲ့ဒါပုံပြီးတော့ ကြည်ညိုတော့တာပဲဘာမှမဟုတ်ပဲနဲ့လည်းထင်းနေတာပဲအမှန်တော့ဘုန်းကြီးကသူ့တရားစကားတာမညပြောတာပါအဲ့ဒါပဲယဟန္တာလို့ထင်နေတယ်အဲ့တော့ဘုန်းကြီးကကျမ်းဂန်နေတယ်လေကြည်ထားတွေးထားဖတ်တာတော့အခုနအဇိတကေတကမ္မလာလို့လို့ပုံကိုယ်တွေအခုဒီပုံကဇဘုကလို့ခေါ်တယ်အဲဇဘုကလို့ပုံကိုယ်တွေသူတို့ယဟန္တာထင်တာဒါမဆမ်းဘူးလို့ဒီအိန္ဒိယပြည်မှာအဲ့လိုအောင်မိတယ် ဒီပုဂ္ဂိုလ်ကဇဘုကတဲ့သူ့ကိုဇဘုက provide လို့ခေါ်တယ်ဒါနဲ့မြတ်စွာဘုရားတနေ့လောကကိုစပ်ပညုနာရွှေဉာဏ်တော်နဲ့ကြည်တော်မူတဲ့အခါကျတော့ဒီဇဘုကကျွတ်တန်းဝင်မယ်ဆိုတာသိတော်မူတာနဲ့တူတူပဲပြောပြရစေဒီနေရာမှာနည်းနည်းတော့စဉ်းစားကြည့်ရမယ်သူဘာကြောင့်အဝတ်တွေပေါများပါလျက်အဝတ်မဝတ်တော့အဲယဟန္တာကိုကိုတော့တပိတော့တကလှူတဲ့သင်္ကဝတ်မဲ့အစကိုလုံးဒီနေလို့ပြောခဲ့တဲ့ဝစီကနော် ကဲသူဘာကြောင့်မစင်စားရညာနာကိုမစင်စားနေဆိုတဲ့ဝစီကံဟုတ်တယ်မဟုတ်လားသူဘာကြောင့်ကြောက်ပြမို့လေးဘက်ကြီးပက်လက်ကြီးလှမ်းပြီးထောင်းနေရလဲအဲငါတကလှူတဲ့ညောင်သောမမိတ်နဲ့မြေကြီးပေါ်အေးအဲသူ့ကိုလည်းပဲခေါင်းအရိပ်ခိုင်းတဲ့အခါကျတော့ခေါင်းမရိပ်ရဘူးတဲ့အဲ့ဒါလိုပဲဒဇိမုံနဲ့ဆွဲပြီးတော့သပင်တွေနှုတ်ပေးရသတဲ့ ကဲဟိုတုန်းကဝစီကန်းနေထိုက်နေတာမဟုတ်ဘူးလားဝစီဗေဒထိတိုင်းရှသတိထားစရာမကောင်းဘူးလားအဲမြတ်စွာဘုရားမြင်တော်မူတဲ့အခါကျတော့မှတူတူပြောပြရစေသူစီသွားသွားတဲ့အခါကျတော့သူနာရောက်တော့ဇဘုကဟဲ့ဇဘုကလို့မြတ်စွာဘုရားခေါ်တော့သူ့ကိုဇဘုကလို့ခေါ်တဲ့လူငယ်နာမည်ခေါ်တဲ့လူလောကမှာဘယ်သူမှမရှိပဲကိုယဟနာကြီးယဟနာကြီးနဲ့ဖြစ်နေတာ အဲ့ဒါငါနာမည်ခေါ်တဲ့လူဖြစ်လို့တွေ့လာတဲ့အခါကျတော့သူအာအာသင့်သွားတယ်ဒါနဲ့ထောက်နေတာကြီးကနေပြီးတော့မြတ်စွာဘုရားပဲလှဲ့တယ်အဲဘာလဲသင်ဟန်ငါတဲခိုးခြင်းလို့ဒီနာနေရာတနေရာပေးပါအဲဒီနာမရှိဘူးဒါဖြင့်ဟိုခြိုင်ဝမ်းတဲ့နေရာမှာတော့ဟိုနာကတောင်ဝမ်းမှာတော့မရဘူးလားအေးအဲ့ဒီမှာတော့ရတယ်သင်နေတော့အဲ့ဒါနဲ့မြတ်စွာဘုရားအဲ့ဒီမှာတညသတင်းသုံးတယ်မိုးလင်းတဲ့အခါကျတော့သူ့ကိုမြတ်စွာဘုရားလာပြီးတော့ မေးတယ်သင်ပါလုံနေတာလဲငါလေစားနေတာသင်ပါတို့ငါယဟန္တာအစိုက်ပြီးဖြင့်တော့ပြောတဲ့အခါကျမြတ်စွာဘုရားသပုကာတဲ့သင်ဘာမှမဟုတ်ဘူးတဲ့လူတွေကိုသင်ချိစားပြီးလှည့်စားနေတာတဲ့ဆိုပြီးမြတ်စွာဘုရားသူရဲ့ရှေးမကောင်းမှုတွေပြန်ပြောပြတယ်အဲ့ဒီမကောင်းမှုတွေအဲ့ဒီမကောင်းမှုတွေကြောင့်သင်ဒီလိုဖြစ်နေတာအခုလည်းဆက်ပြီးတော့လူတို့ကိုဆက်ပြီးသင်လိမ့်မနေနဲ့သင်တိတဲ့ပုပ်ပြီးရုပ်တဲ့မကောင်းတဲ့ဆင်းရဲမကောင်းညှို့ဆင်းရဲကြရအောင်မယ်လို့ ပြောတဲ့အခါကျမှအမေဒီယဟန်ကငါအကြောင်းနေအကုန်သိနေပါလားဆိုပြီးတော့စိတ်ထဲမှာတာဝေကရပြီးတော့မြတ်စွာဘုရားဥချတော်မှာဘုရားရှင်ကတရားဟောရတယ်ဒီအခါကျတော့မှပဲသူအကျွတ်တရားရသွားတယ်ဟာအဲ့ဒါလို့နှစ်ပေါင်းဘလောက်ကြာတယ်လဲဆိုအဲ့ဒါလို့လုံနေတာလေအဲ့ဒီကြောက်ပြားကြီးပေါ့နှစ်ပေါင်း90တဲ့နည်းနည်းလားအဲ့ဒါတောင်မှကျမ်းဂန်ကဘယ်လိုဆိုတယ်လဲဆိုတော့ အခုနယဟန္တာကို ပြစ်မှားလိုက်တဲ့မနောကံနဲ့ဝစီကံညောင့်ခံစားရတဲ့ကံအကျွင်းအကြံနဲ့ကံအကျွင်းကြံဆိုတာအဝိဇ္ဇငရဲမှာကြရတာကဗราဏအဖြစ်ပေးရတဲ့အကုသိုလ်အကျိုးပဲအဲအဲအကုသိုလ်အကျိုးပဲမှာမကုံသေးလို့ကံအကျွင်းကြံနေနည်းနည်းလေးအချိန်လေးကြံနေလို့အကျိုးပေးတာတဲ့အနှစ်90လောက်အဲ့ဒီမစင်စားနေရတာကြောက်เสียမကောင်းဘူးလားစိတ်မဲလို့လားစိတ်ဖြူလို့လား အဲ့ဒါကြောင့်မလို့အိတ်တာခေါ်တဲ့မနာလိုစိတ်လည်းမရှိစေနဲ့မစ္စရိယခေါ်တဲ့ဝန်တိုစိတ်လည်းမရှိစေနဲ့မရှိအောင်ခဏနီးချောင်းနီးနဲ့ပယ်သားကင်ပြန်ဆိုနီးချောင်းနီးမဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံဖုံ ကောင်းအာယုန်ဤနုလုံပတိဉာဏ်ချိန်နှီလောဩဝိမေတ္တာသမထာနှင့်ဝါယာဝိပနိ6ရာတွင်တင့်မြရာသို့ယူစိတ်ဖုန်သည်ဒါကြောင့်မိမိတို့တဏ္ဍမအဘိဇာဝိတမလောဘပြာပါဒဒေါသအိတ္တမစ္စရိယအစိုက်တဲ့စိတ်အငြင်းမဲ့တွေဝင်လာရင်ဒီအငြင်းမဲ့တွေဟာ မိမိတို့ကိုမကောင်းကျိုးဆိုးကျိုးပေးမဲ့စိတ်တွေပဲလို့ညံနဲ့မှပြက်ပြက်ထင်ထင်သိမြင်ပြီးတော့အဲ့ဒီအညင်မဲ့စိတ်တွေကိုနီး6မျိုးမှာတင့်လျော်ရာနီးတနည်းနည်းနဲ့ဖြူစင်သွားအောင်ဆင်ញင်နှလုံးသွင်းပယ်တတ်ခြင်းဝိပဿနာရှုပွားပြီးပယ်တတ်ခြင်းဆိုတဲ့နီးနှစ်နည်းနဲ့ဖြူစင်အောင်ရှုမှတ်ပွားများပယ်တတ်ခြင်းအပြင်မိမိတို့သာနာမှာဖြစ်တဲ့စိတ်အစဉ်တွေအမြဲတမ်းဖြူစင်နေတဲ့အတွက်ကုသိုလ်တရားတွေတိုးပွားလို့ မနောကံကုသိုလ်ဝစီကံကုသိုလ်ကာယကံကုသိုလ်ဆိုတဲ့ကုသိုလ်တရားတွေတိုးပွားတဲ့အလျောက် ကုသိုလ်တို့တွင်အမြင့်ဆုံးအမြတ်ဆုံးဖြစ်တဲ့ဝိပဿနာကုသိုလ်ကိုလည်းပဲကျင့်ကြံပွားများကြိုးစားအားထုတ်နိုင်ကြ၍ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တက်သဖြင့်မဲ့ဉာဏ်ဖုံဉာဏ်နဲ့နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ 16ခုနှစ်နတ်တော်လကွယ်နေ့1984ခုနှစ်ဒီဇင်ဘာလ21ရက်နေ့နေ့လယ်2နာရီနဲ့43မိနစ်အချိန်မှတရားဝဲစတယ်တဲ့ဟောရမလဲစိတ်ထားဖြူဖွေချမ်းသာရေးမိမိရဲ့ရုပ်သွင်းအစဉ်ပြေမပြေအချိုးကြမကြမိမိရဲ့မျက်နှာလှမလှဝက်ချညင်တင်းတဲ့အစာရည်ပြီး အပြည့်အနာစာရှိမရှိကိုပဂရိမှမှကြည့်ပြီးတော့ဒီအပြည့်အနာစာတွေတွေ့ကြတယ်ဆိုရင်အဲ့ဒီအပြည့်အနာစာတွေကိုဆေးသိခြင်းဆေးဖို့ခြင်းဆေးစားခြင်းအပြင်ပြောင်းစင်တန်ရှင်းသွားပြီးတော့မျက်နှာကြည်လင်ပဝင်းအောင်လုပ်ဖို့လိုအပ်သလိုမိမိရဲ့စိတ်အစဉ်မှာလောဘဒေါသမောဟဒိဋ္ဌိမာနဝိသိကိစ္စထိဏမိတ်တာဥဒိစ္စအစိုက်တဲ့စိတ်အညစ်အကြေးတွေ အဘိဇာဝိသမလောဘပြာပါဒကောဒဥပနာဟမေခပလာတအိတ်တာမစ္စရိယမာယာတာထေယဓမ္မတာရံပမာနအတိမာနမဒပမာဒဆိုတဲ့စိတ်အညစ်အကြေးတွေစိတ်ထဲမှာတင်မတင်ဝင်မဝင်ရှိမရှိသိရအောင်မြတ်စွာဘုရားတရားတော်ဒီဟုသောမှန်ပြင်မှမိမိရဲ့စိတ်အစဉ်ကိုတင်ပြီးတော့ကြည်ပါအဲဒါလိုတင်ကြည့်လို့ဒီဘိဇာဝိသမလောဘအစရှိတဲ့အညစ်အကြေးတွေ မိမိရဲ့စိတ်အစဉ်မှာတင်နေတာတွေ့ရင်တဲ့အဲ့ဒီအညစ်အကြေးတွေကိုနီး6မျိုးမှာတစ်မျိုးမျိုးနဲ့လျှော်ဆေးပြစ်ပါတဲ့နီး6မျိုးတစ်မျိုးမျိုးနဲ့လျှော်ဆေးပြစ်ပါတဲ့အဲ့ဒီနီး6မျိုးကစိတ်မဲများကိုဖြူစင်စေသည့်နီး6မျိုးဆိုတာပါနော်မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုန်ညမျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲ။ ပြောင်းလေဖုံဖုံကောင်းအာယုန်ဒီနုလုံပတိဉာဏ်ချိန်ညှိတော့ပို့ပြီးမေတ္တာသမထာနှင့်ပွားရာဝိပဿနီး6ရတွင်တင့်မြရာသုံးဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်ဒီကိုင်းတို့ရသလားအဲ့ဒါဗါလဲမရဘူးကြွားလိုက်လားအဲ့ဒီနီး6မျိုးနဲ့စင်ကြယ်အောင်စိတ်ပါတဲ့စိတ်မှတင်တတ်တဲ့အညစ်အကြေးတွေကတော့များသောအားဖြင့်တင်တတ်တဲ့အညစ်အကြေးတွေကတော့ စိတ်ညစ်မဲကြောင့်ဥပကိလေသာ116ပါတဲ့အဘိဇာတဲ့သူတစ်ပါးပစ္စည်းကို ရလိုသမှုရှေးရှုကြံစီခြင်းတဲ့ဝိသမလောဘအလိုလောဘကြီးခြင်းဗျာပါဒသူတစ်ပါးအကျိုးကို ဖြစ်စည်းလိုတဲ့စိတ်ကောဓစိတ်ဆိုးခြင်းဥပနာဟယညိုးဖွဲ့ခြင်းမက္ခကျေစုမတိပဲကျေစုကမ်းတဲ့စိတ်ကျေစုဖြစ်တဲ့စိတ်ပလာတာ မိမိတဲ့သာသူကိုတက်ပြီးတော့ဂုံပြိုင်ခြင်းအိတ်တာမနာလိုခြင်းမစ္စရိယနှမျောတွန့်တို့ဝန်တို့ခြင်းမိမိနဲ့ပတ်သက်တဲ့ပတ်သက်သမျှသူတို့ဘာဆက်ဆံတာမနှိမ့်မြုပ်ခြင်းမာယာမိမိအပြစ်ကိုဖုံးထားလိုစိတ်တာထေယကိုယ်မှမရှိတဲ့ဂုံကိုရှိလေဟန်ကြွားဝါလိုတဲ့စိတ်ဓမ္မမန်ခက်ထန်ခြင်းမာနကြီးခြင်းတာရံဗ သူများတဲ့တဆပူပြုလိုတဲ့စိတ်မာနထောင်လွှားတကြွခြင်းမဒမာရခြင်းအတိမာနမာနသိပ်ကြီးခြင်းပမာဒကုသတရားတွေမေးခြင်းတဲ့ဒီအငြိကြီးတွေဟာစိတ်အစဉ်ကို16ပါဝင်တတ်တယ်တဲ့ဒီပြင်လည်းပဲစိတ်အစဉ်ဝင်တတ်တဲ့စိတ်အငြိကြီးတွေရှိပါသေးတယ်တဲ့ အဲ့ဒီကစိတ်အညစ်အကြေး16ပါးဆိုရမယ်ဆိုသူပစ္စည်းကိုရလို့အဘိဇာအလိုကြီးကဝိတမလောဘအကျိုးဖြစ်လို့ခေါ်ဆိုပြပါစိတ်ဆိုးကကောဓမှတ်လေပါစိတ်ဆို ထိုးသူပစ္စည်းကိုသူပစ္စည်းကိုသာလို့ဝေဒာသူပစ္စည်းကနောက်တစ်ခေါက် ညာညိုဖွယ်ကဥပနာဟာညာညိုဖွယ်ကဥပနာဟာကျေစုဖြက်ကမက္ခမှတ်ပါကျေစုဖြက်ကမက္ခမှတ်ပါဂုံဤရှင်တုပြိုင်မှုပလာတာဂုံဤရှင်တုပြိုင်မှုပလာတာမနာလူခေါ်ဆိုကြည်အိတ်တာမနာလူခေါ်ဆိုကြည်အိတ်တာဆို နှမျောလေပိမစ္စရိယာမိမိပြင်းမြဖုံးထားမာယာဘုံမရှိပြန်ရှိဟန်ဆောင်ကထုပ်ဖို့ကမှတ်ကြတာထေယံသို့ ခေထံကထံပမှန်စွာသုတကေဘူပြုလိုတာရံပါထောင်လွှားမာနယိကမဒာထောင်လွန်ပြီးအတိမာနသာကုသိုလ်များမေညာပမာဒာကုသိုလ်များမေညာ soul. စိတ်အားမဲစေဝဋ္ထသုတ်မှထုတ်ပြသည်ကိလေမှန်သမျှကြံ့ညတာတွင်သူတို့လည်းစိတ်မဲညစ်ကြစေသူတို့လည်းစိတ်မဲညစ်ကြစေသို့ရှိရသော စိတ်အညင်မဲ16ပါးကိုဖြူစင်အောင်ဆေးတဲ့ဤတွေစိတ်အညင်မဲ16ပါးရဲ့သဘောတဘာဝတွေမကျင်းမကျဲမကျင်းမကျဲတော့မဟုတ်တာဘူးအကျဉ်းချုပ်ပေါ့လေပြောခဲ့တာအိတ်တာမစ္စရိယရောက်ပြီဟုတ်ကဲ့လားလွန်ခဲ့တဲ့သတင်းဘက်ကအိတ်တာမစ္စရိယအိတ်တာဆိုတာဘာဖြစ်တာလဲမနာလိုတာမစ္စရိယဆိုတာ ဝန်တိုတာနှမျောတာအလုံးချုံမိအောင်ဆိုရင်မိမိနဲ့ပတ်သက်တာကို သူတစ်ပါးဆက်ဆံတာမနှိမ့်မြို့တာဟုတ်လားသတ္တံပတိအတာဒါရဏသာဒါရဏခမရတာနမိမိစည်းစိမ်ကို သူတစ်ပါးတို့မိမိရဲ့စည်းစိမ်ကိုသူတစ်ပါးတို့ဆက်ဆံတာသီးမခံနိုင်ခြင်းကိစ္စတဲ့ဆိုလိုတာကမိမိနဲ့ပတ်သက်တာ သူတစ်ပါးဆက်ဆံတာမကြိုက်ဘူးတဲ့ နောက်ဆုံးအိမ်ရိပ်နင်းတာတော့မကြိုက်ဘူးတဲ့ဒါပြောတာတွေ့တယ်မဟုတ်လားဟေ့နင်တို့ငါငါအိမ်ဆိုအိမ်ဝင်းလည်းလည်းမဝင်ရဘူးအိမ်ရိပ်လည်းမနင်းရဘူးအဲ့ဒါမိမိနဲ့ပတ်သက်တာ သူတို့ဘာဆက်ဆံတာမကြိုက်တာတချို့မှမိန်းကလေးတွေရှိတယ်မဟုတ်လားကိုယ်နဲ့ခင်နေတဲ့မိန်းကလေးတယောက် အဲတခြားမိန်းကလေးတယောက်နဲ့ခင်လို့ဖို့လို့အဲ့ဒီခင်မိန်းကလေးနဲ့ခင်ခင်မင်းမင်းပေါင်းပေါင်းတင်းတင်းဆက်ဆက်ဆန်ဆန်သောသားလာလာနေပြီဆိုရင်ဒီကမိန်းကလေးကမကြိုက်တော့နှခမ်းဆူရတာနဲ့နဲ့တော့ငါကဘလို့ကူညီရတာဘလို့ပိတ်ရတာဘလို့ချစ်လိုက်ခင်ရတာနေရအခုတော့ဘယ်နဲ့ညံ့နေနဲ့ဟောရှိတယ်မဟုတ်လားမိန်းကလေးတွေဟမ်မိန်းကလေးတွေလားမိန်းကကြီးတွေလားမိန်းကလေးတွေရောမိန်းကကြီးတွေရောနော် အထူးသဖြင့်ကျောင်းသူတွေဖြစ်များတယ်အဲ့ဒါမိမိနဲ့ခင်မင်နဲ့မိမိတငယ်တငယ်ချင်းမိတ်ဆွေမိန်းကလေးတယောက်တခြားပုဂ္ဂိုလ်လားခင်မင်တာတခြားပုဂ္ဂိုလ်သွားပြီးခင်မင်တာမကြိုက်တာဟာအဲ့ဒါမစ္စရိယကုလမစ္စရိယခေါ်တယ်ကုလမစ္စရိယဒါသတိထားတော်တော်မဟုတ်တဲ့စိတ်ထားနော်လူတိုင်းလူတိုင်းတူနဲ့သူခင်ခင်မင်မင်ချစ်ချစ်ခင်ခင်နေပြီးတူအကျိုးတူလိုလားလို့ တူကြိုတူတတ်နိုင်သမျှကိုယ်ဤဆောင်မခြင်းနှုတ်ဤဆောင်မခြင်းစိတ်ဤဆောင်မခြင်းနဲ့ဆောင်မဆောင်ရွက်နေပြီဆိုရင်မကောင်းဘူးလားလောကကြီးမငြိမ်းချမ်းဘူးလားငြိမ်းချမ်းတယ်အဲ့ဒီမေတ္တာစိတ်အခြေခံပြီးဆက်ဆံပေါင်းသင်းကြမယ်ဆိုလို့ရှိရင်ဖြင့်လောကကြီးမှာစစ်တပ်လည်းမလိုဘူးရဲဌာနလည်းမလိုဘူးတရားသူကြီးလည်းမလိုဘူးတရားရုံးလည်းမလိုဘူးဘာမှကိုမလိုတော့ဘူးမဟုတ်လားမလိုဘူးအဲဒါကြောင့် အဲ့ဒီစိတ်အငြင်းမဲတွေတင်လာရင်လျှော်ဆေးပြေတဲ့ဆိုမနာလိုမှာချွေရန်กว่าจิตาချွေရန်စီจิตาချွေရန်စီဆို ပြောတာလဲမနာလိုတဲ့လူများချွေရအသင်းပင်နေတယ်တဲ့ခင်သူမင်းသူနေတယ်တဲ့နော်အဲ့ဒါလိုနေတဲ့အခါကျကိုယ်အရေးရှိပြီဆိုလို့ရှိရင်ကုညီဆောင်ရမလို့ရှိသေးလားမရှိဘူးတဲ့ကြည်တာချွေရန်စီဆိုတာဘာပြောတာသူများချမ်းသာတာ ကောင်းစားတာကို ဝမ်းမြောက်ကြည်သာရှိမယ်ဆိုလို့ရှိရင်တော့တဲ့အဲ့ဒီပုဂ္ဂိုလ်မှာအချွေရန်ပေါ်များတယ်တဲ့ဒါကြောင့်မလို့သူများကောင်းစားတာချမ်းသာတာတွေ့ပြီဆိုလို့ရှိရင်ဝမ်းမြောက်ကြည်သာမုဒိတာစိတ်ဖြစ်ရမယ်တဲ့မုဒိတာစိတ်မဖြစ်နိုင်ရင်အိတ်သာရိုင်တော့တာပဲတဲ့မုဒိတာစိတ်ဆိုတာဘာစိတ်လဲသူများကောင်းစားတာကိုဝမ်းသာတဲ့စိတ် ဟုတ်ကဲ့လားအဲ့ဒီဝမ်းသာတဲ့စိတ်ဓာတ်မဖြစ်နိုင်ဘူးဆိုလို့ရှိရင်တော့မထားနိုင်ဘူးဆိုရင်ဘာစိတ်ဖြစ်လာတော့မှလဲအိတ်သာမနာလိုတဲ့စိတ်ဖြစ်လာတော့မှပဲတဲ့အဲ့လိုဆိုလို့ရှိရင်မကောင်းတော့ဒါကြောင့်မလို့ဝမ်းမြောက်တာမုရိဒာဖြစ်နိုင်အောင်နှလုံးသွင်းရမယ်ပဂရိကိုကမုရိဒာဖြစ်တတ်တဲ့သဘောရှိအကောင်းဆုံးပေါ့မုရိဒာမဖြစ်နိုင်ရင်အိတ်သာရိုင်မိတ်မယ်တဲ့ ဆိုမပေးလူကမွဲပြာကြလူမပေါ်ကြွယ်သည်ဆိုမပေးလူကမွဲပြာကြလူမပေါ်ကြွယ်သည်မပေးလူကမွဲပြာကြလူမပေါ်ကြွယ်သည်မပေးလူကမွဲပြာကြလူမပေါ်ကြွယ်သည်အဲ့ဒါပါပြောတာ ဘေးကန်းလှူဒါန်းမှုမရှိတဲ့ပုဂ္ဂိုလ်ဟာပစ္စည်းဥစ္စာမွဲပြကြသည်တဲ့ဟုတ်လားဘေးကန်းလှူဒါန်းလေးရှိတဲ့ပုဂ္ဂိုလ်ဟာဘာဖြစ်လဲချမ်းသာကြွယ်ဝသည်တဲ့ဟုတ်ကလားဒါကြောင့်မလို့ဘာလို့ရမလဲမပေးလို့မလူလို့တဲ့မစ္စရိယတွန့်လို့နှမျောတဲ့မစ္စရိယစိတ်အငြိကြီးကိုပယ်ပြစ်အောင်ပယ်ပြစ်အောင်ပယ်ပါဒါပြောတာမဟုတ်လားအဲ့ဒါပြောတာ ရှေ့တော်ရမယ်ဒါလည်းအတိပ္ပယ်ပြောပြီးသားသူကိုချီးမြှောက်ကိုကိုမြောက်ဤရွင်ဖောက်အလိုဝမတူနှင့်သူကိုဂုံနှိမ့်ကိုကိုနှိမ့်ဤစည်းစိတ်အရာသူချမ်းသာ၌ အိတ်တာမပြုဝမ်းမြောက်ရှုလောသူ့ကိုစောင့်မှသူကကိုကိုဤညိုမေတ္တာစောင့်နိုင်ရာဤသို့ နောက်တစ်ခေါက်ရှင်းတယ်မဟုတ်လားအင်မတန်ရှင်းတယ်မြတ်စွာဘုရားရဲ့ တရားသဘောတွေကိုဒါကမန္လီဆရာတော်ဘုရားကြီးကမဂဒေဝလင်္ကာတက်မှာထည့်ရေးထားတာသူကိုချီးမြှောက်ကိုယ်ကိုမြောက်ဤဆိုသူကိုဂုံနှိမ့်ကိုယ်ကိုနှိမ့်ဤသူများချီးမြှောက်ပြောလို့ရှိရင်ကိုယ်အလိုလိုချီးမြှောက်ပြီးသားကိုယ်ကိုမြောက်တက်နေတာပဲတဲ့ကိုယ်ဂုံရောက်နေတာပဲတဲ့ဟုတ်တာပေါ့တော်တာပဲသူတို့ဘာရဲ့ကောင်းကုံကိုဖော်ထုတ်ဖို့ရသူတို့ဘာ ဂုံတရင်ပြန်သိမွှေးကြိုင်တာကို အိတ်တာမယိုင်မဲနဲ့ဝမ်းမြောက်ကြည်သာပေါ်ရတယ်တော်တာပဲသူ့ကိုဂုံနှိမ်ကိုဂုံနှိမ်ဤတဲ့သူ့နှိမ်ပြီဆိုရင်တော့ကိုနှိမ်သွားပြီမဟုတ်ဘူးလားသူ့နှိမ်ပြီဆိုလို့ရှိရင်ကိုနှိမ်တာပဲသူ့နှိမ်နေသူ့နှိမ်ကြတဲ့ကကိုကတခါတည်းသူ့နောက်ပါမသွားဘူးလားပါသွားတယ်အဲတော့ကိုလည်းနှိမ်သွားတာပေါ့ဒါပေမဲ့ဟိုအနှိမ်ခံရတဲ့လူကတော့ နောက်ကြတော့ပြန်ပေါ်လာတာသူသူတစ်ပါးနှိမ့်နှိမ့်ပြီးတော့ပြောနေတုံးတော့ဖြစ်ရင်ဟိုပုဂ္ဂိုလ်မှနည်းနည်းနှိမ့်နေဆိုတဲ့သဘောဖြစ်ကောင်းဖြစ်မှာပေါ့လေဒါပေမဲ့လို့နှိမ့်နေဆိုရဲနှိမ့်တယ်ဆိုရဲကဒါမမမကန်ပြောပြီးနှိမ့်တာမမမကန်ပြုတ်ပြီးနှိမ့်တာပဲအဲ့တော့အမှန်တရားပေါ်လာတဲ့အခါကျတော့အနှိမ့်ခံရတဲ့လူကသူကတက်လာတာပဲမဟုတ်ဘူးလား နောက်တစ်ခုမစ္စရိယနဲ့ပတ်သက်တာသရာမရှိမပေးမဲ့လူမုံစေဟုဤပေးလူတတ်သောချစ်စေကြော်ရီလူဘောဌာနဤလောက၌စိတ်ကကြည်စွာစေတနာနှင့်သရာဝံတွင်ပေးကမ်းခြင်းငါရာခြင်းတတဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်တရာပေးရလူလလူရတာ ယူရတာရတာတဲ့ပေးရတာက ပိုးပြီးတော့ကောင်းတယ်တဲ့ဟုတ်သလားယူရတာရတာတဲ့ပေးရတာက ပိုးပြီးတော့မင်္ဂလာအပေါင်းနဲ့ပြည့်စုံတယ်တဲ့ဒါကြောင့်မလို့ဒါနင်္စမင်္ဂလာရှိနေတာပေါ့ဒါနင်္စဓမ္မစရိယာညာတကာနင်္စသင်္ဃဟောဒါနင်္စပေကံလှူဒါန်းစွန့်ကြဲခြင်း၎င်းဓမ္မစရိယာစတရားတော်ကိုကျင့်ကြံပွားများအားထုတ်ရခြင်း၎င်း ညာတကာနိစ္စသင်္ဃဟောဆွေမျိုးညာတကာတို့ကို ကိုဤဆောင်မခြင်းနှုတ်ဤဆောင်မခြင်းငွေကြေးဤဆောင်မခြင်းဖြင့်ချီးမြောက်ဆောင်မထောက်ပံ့ရခြင်း၎င်းအနဝိဇာနိကာမာနိအပြစ်မရှိသောအမှုတို့ကို ပြုလုပ်ရခြင်း၎င်းဧတံဤလေးပါးသည်မင်္ဂလံမကောင်းမှုကိုပယ်ဖြတ်ပယ်ဖြောက်တတ်သောကြောင့်မင်္ဂလာမိပါပေ၏တဲ့ ပေးရတယ်ဆိုမင်္ဂလာပဲယူရတယ်ဆိုလို့ရှိရင်တော့မင်္ဂလာဟုတ်ပါမလားဟုတ်ကလားပေးရရင်မင်္ဂလာယူရရင်မနဲ့လားဟမ်မရောက်တာဘူးယူရတယ်ဆိုတာအကျွေးယူရရင်တော့ဒါမင်္ဂလာမဟုတ်ဘူးပေါ့မဟုတ်လား ဒါဖြင့်တရားဓမ္မတွေကပေးတယ်ယဟန်တန်ဃာတွေကယူတယ်ဘယ်နဲ့လောက်ပါဟမ်အဲ့ဒီယူတာမင်္ဂလာဟုတ်ပါမလားမှန်တယ်လားဒါဖြင့်ယူတာလည်းမင်္ဂလာပေါ့ဟမ်ကောင်းမွန်စွာပေးခြင်းမင်္ဂလာဆိုရင်ကောင်းမွန်စွာယူခြင်းလည်းမင်္ဂလာပေါ့အင်းပေးတိုက်လို့ပေးတာမဟုတ်လား လှူတိုက်လို့လှူတာမဟုတ်လားယူတိုက်လို့ယူတာမဟုတ်လားမယူတိုက်ဖက်နဲ့ယူရင်တော့ဒါမင်္ဂလာမဟုတ်ဘူးပေါ့ဟုတ်ကလားယူတိုက်လို့ယူရင်မင်္ဂလာဆိုတာဘယ်ဘယ်စာမှာတွေ့ဘူးလဲဟမ်ပါတယ်တန်ခါကုံတော်မှာကဲဘယ်လိုပါလို့လဲမိုင်စာစာအုပ်လှံပေါ့မရစာအုပ်လှံပေါ့မဟုတ်ဘူးလား အာဟုနေယောဧသေးဘုယအာဟုနေယောအဝိမဆောင်ယူပစ္စည်းကိုမူလဲပေးလူချင်းငါထိုက်တော်မူသောတန်ဃာတော်အရှင်မြတ်ပေတကားမဟုတ်လားပါတယ်တော့အဝေးကြီးကသယ်လာတဲ့ပစ္စည်းတောင်မှတဲ့ပေးလူတိုက်တယ်တဲ့ဒီတန်ဃာဟာပေးလူတိုက်တယ်ဆိုတော့ခံယူတိုက်လို့ပေါ့မဟုတ်လားဒီနေ့ကဟိုရင်ခြေတော့ဖုံနဲ့ အဲဗမာပြည်အနေနဲ့ဆိုလို့ရှိရင်တော့ဆန်းဆန်းပြပြလေးပေါ့လေတိမ်တိမ်ကလှူလိုက်တာဆရာတော်ကအကောင်းကြိုက်တတ်လို့တဲ့အဲ့လိုဆိုပြီးခြိသုံးဖုံကောင်းကောင်းနိုင်ငံညာခြိသုံးဖုံလှူလိုက်တယ်အဲ့ဒါရတာရပါပြီကြောက်မလားလို့မလှူပြစ်တာတဲ့အဲ့ဒါဆရာတော်မှန်းပြီးတော့မသုံးမဲ့သိမ့်ထားပါတယ်တဲ့ရတာ၄၅၆လရှိပြီတဲ့ဒါ အဲ့ဒီခြေတုပ်ဖို့အကောင်းစားဆိုတဲ့ကမန္တလေးကဖြစ်တာလားရန်ကုန်ကဖြစ်တာလားနိုင်ငံညာဖြစ်တာအဲ့တော့အဲ့ဒါအဝေးကြီးကဆောင်းလာတာမဟုတ်ဘူးလားအဲ့ဒါပြောတာအာဝနေရောအဝိမဆောင်းယူပစ္စည်းကိုမူလဲပေးလူခြင်းငါထိုက်တော်မူသောတန်ဃာတော်ရှင်မြတ်ပေတကားမှန်သလားကဲအဲ့ဒါကြတော့ယူခြင်းဟာမင်္ဂလာမဟုတ်ဘူးလားကိုယ်သာမယူလိုက်ဘူးဆိုလို့ရှိရင်ကိုင်း ဟိုရှုပ်ပါတယ်ဒီမှာလဲချိုးပုံတွေကအများကြီးပဲတကဟာပြန်ယူသွားဆိုရင်အဲဟိုလူဘယ်နဲ့ဖြစ်မလဲအဲစိတ်မကောင်းစိတ်မချမ်းသာဘူးငါဟာလူမခံဘူးလူမခံဘူးဆိုပြီးတော့ဒေါမနတတွေမဖြစ်ပေဘူးလားဒေါမနတဆိုတော့ကုသိုလ်လားအကုသိုလ်လားအကုသိုလ်ဆိုရင်မင်္ဂလာလားအမင်္ဂလာလားအဲမယူရင်အမင်္ဂလာ ဖြစ်သွားတယ်မဟုတ်ဘူးလားယူရင်တော့မင်္ဂလာပဲဒါကြောင့်မလို့ယူရ ယူရပါများတဲ့အခါကျတော့ဒုက္ခရောက်တတ်တယ်ဟုတ်ကလားဘလို့လဲဆိုတော့ဆုံးမတဲ့တော်တော်ကြာဟိုလူကသူဗာလေးချက်တာပါဖုံးပေးပါအောင်ဖေရဒီလူကဗာလေးချက်တာဖုံးပေးပါအောင်ဖေရနဲ့အဲ့ဒါဟိုလူဟာနည်းနည်းတိုးလိုက်ရဒီလူဟာနည်းနည်းစားလိုက်ရနဲ့နောက်ဆုံးကြတော့အဲ့ဒါအစာမကြေဖြစ်ကြရောမဟုတ်ဘူးလားအဲ့ဒါယူရတာများတော့လေဥပရောက်တယ်တရားမရှိမပေးမလူမုံသေးဟူဤတဲ့ ယုံကြည်မှုသတ္တတာဆိုတာဒီနေရာမှာယုံကြည်မှုယုံကြည်မှုရှိသွားမရှိတဲ့အတွက်မပေးမလူပဲနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီပုဂ္ဂိုလ်ကို အများမုန်းတယ်တဲ့ဟုတ်တာပေါ့တစုံတစ်ယောက်ကသူ့မှာ မရှိလို့လိုးနေလို့လာတောင်းတယ်ဆိုလို့ရှိရင် ပေးခြင်းသည်ရခြင်း၏အကြောင်းပဲလို့ယုံကြည်တဲ့ပုဂ္ဂိုလ်ဟာပေးခြင်းသည်ရခြင်း၏အကြောင်းဟုတ်သလားဟုတ်တယ်နော်ပေးခြင်းဤရခြင်းပေးခြင်းသည်ရခြင်းဤအကြောင်းပဲလို့ယုံကြည်တဲ့ပုဂ္ဂိုလ်ကတောင်းလာသူကိုတတ်နိုင်သမျှဖဲ့ပေးတယ်ပေးခြင်းသည်ရခြင်းဤအကြောင်းပဲလို့ယုံကြည်တာဟာကံကံရဲ့အကျိုးကိုယုံကြည်တာပြောတာ ဟုတ်လားဒီနေရာမှာကံဆိုတာက ပေးခြင်းကံရဲ့အကျိုးဆိုတာကရခြင်းဟုတ်လားအဲ့တော့ပေးလို့ရတယ်အဲ့ဒါကံကံရဲ့အကျိုးပဲဒါကိုယုံကြည်တဲ့ပုဂ္ဂိုလ်ကလိုအပ်နေလို့မလို့လာတောင်းတဲ့ပုဂ္ဂိုလ်ကိုအနှဲငယ်ဖြစ်ဖြစ်တတ်နိုင်သမျှဖဲ့ပေးတယ်တဲ့အဲဖဲ့ပေးလိုက်ပြီဆိုလို့ရှိရင် ဟိုလူမှာအလုံးစုံမပြည့်စုံတော့လည်းပဲနည်းနည်းပါးပါးတော့ခုသာခန္ဓာမရှိပေဘူးလားရှိသွားရင်ပဲသူ့မှာချမ်းသာသလားမချမ်းသာဘူးလားအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီနည်းနည်းကလေးပဲဖြစ်ဖြစ်တတ်နိုင်သမျှဖဲ့ပေးတဲ့ပုံကိုယ်ကိုကျေးဇူးတင်ခင်မင်းမသွားဘူးလားအဲ့ဒါပေးလို့ကမ်းလို့ခင်မင်းတာတဲ့ဒီလိုမဟုတ်ဘဲနဲ့ကို့မှာပေးနိုင်တာတောင်းမှပဲမပေးဘဲနဲ့ဘယ်နဲ့ပဲညံ့နေပဲနဲ့ တော့ပြောတောင်ပြောပြောပြီးတော့အဲ့ဒါမပေးဘဲနေလိုက်ရဲ့အဲ့ဒီပုဂ္ဂိုလ်ကိုလာတောင်းတဲ့ပုဂ္ဂိုလ်ကဘယ်နဲ့နေမလဲဩဒီလူနဲ့နော်ရက်ဆက်လိုက်တာသူ့မှာစားမကုန်တော့မကုန်ဖြစ်တာငါလိုအပ်နေလို့မလို့ဘလောက်ကလေးခဏမျှပါလို့သွားတာတောင်းမှပဲဘာမှမပေးလိုက်ဘူးမမျှလိုက်ဘူးမကူညီလိုက်ဘူးလူဝတရားမသိလိုက်တာနော်ဒီပေါ့ဒီပုဂ္ဂိုလ်စိတ်ပြတ်သွားတယ်စိတ်ပြက်ပြီးတော့စိတ်ပြတ်သွားတယ် ဟုတ်ကဲ့လားစိတ်ပြက်ပြီးတော့စိတ်ပြက်သွားတယ်ဆိုတာဘာပြောတာလဲသူ့ပေါ်မှာစိတ်ပြက်သွားတော့နောက်သူနဲ့မဆက်ဆံရင်ဘူးစိတ်ကပြတ်သွားရောဒီတော့ခင်သေးလားမခင်တော့ဘူးသရာမရှိမပေးမလူမုံစေဟုဤပေးလူတတ်သောချစ်စေကြော်ဒီဟောပြရစေတဲ့လောကမှာပြရစေဆိုတာသုံးညတယ်မဟုတ်လား ပေးရစေဆိုတာဘာဖြစ်စေခြင်းသုံးတော့ချစ်စေခြင်းသုံးတာဟုတ်ကဲ့လားချစ်စေခြင်းသုံးတာတဲ့အဲ့ဒါအဲ့ဒီချစ်စေခြင်းသုံးတဲ့ပီယာဈေးထဲမှာတော့ဒီဈေးဟာအကောင်းဆုံးနဲ့ဘယ်ဈေးတော့ပေးကမ်းခြင်းအဲ့ဒါကြောင့်မလို့မွ슬င်တွေအပေးကမ်းရက်ဆက်တဲ့အတွက်ဗုဒ္ဓဘာသာတက္ကတက္ကမတွေဟာမွ슬င်မတွေဖြစ်ကုန်တာပေါ့အဲ့ဒါတရိဌာမဟုတ်ဘူးလားခိုင် ကိုယ်ပါဝင်ခြင်းကိုယ်အတိုင်းဝိုင်းလှည့်ပဲကြည့်လိုက်သမှာအဲ့ဒါတွေတွေးရမယ်အဲ့ဒါသူတို့ကပေးတာကမ်းတာနဲ့ပဲနောက်ကြတော့မတတ်တာလဲချစ်တတ်တာလဲချစ်ပဲမဟုတ်ဘူးလားသူတို့ခွင်းတွေကလွတ်သေးလားမလွတ်တော့ဘူးမလွတ်တော့အမိမခံလိုက်ရဘူးလားအမိခံလိုက်ရပြီဆိုတဲ့အခါကျတော့မိမိမမွေးခင်အမိဝမ်းတဲ့ကယုံကြည်ယူဆလာတဲ့ဗုဒ္ဓဘာသာအယူဝါဒတခါတည်းစွန့်လိုက်ရတယ် ဟုတ်တယ်မလားဆုံးလိုက်ရပြီဘာဖြစ်သွားလဲအန်လာအရှင်မြတ်ရဲ့တပိတာဝကကြီးဖြစ်သွားတယ်အဲ့ဒါပေးခြင်းနဲ့မြားတာပဲမနန္တရိထားရတဲ့ဒါကြောင့်မလို့အစ္စလာမ်ကိုပေါင်းရင်ကြည်ပေါင်းရတယ်မွတ်စလင်ပေါင်းရင်ကြည်ပေါင်းရတယ်ပေလူတတ်သောချစ်စေကြော်သည့်လူဘောဌာနာဤလောက၌စိတ်ကကြည်စွာ စေတနာနှင့်လူဘောဌာနာလူလောကပေါ့ ဒီလောကမှာ စိတ်ကကြည်စွာ စေတနာနဲ့တရားဝမ်းတွင်စိတ်ထဲကကြည်လင်ရွှင်လန်းဝမ်းပန်းတသာနဲ့လှူဒန်းလို့တဲ့စေတနာပိတ်ကန်းလို့တဲ့စေတနာတရားဘလဝနဲ့တရားဝမ်းတွင်ဆိုတာယုံကြည်မှုပြောတာခုနပြောတဲ့ပေးခြင်းသည်ရခြင်းဤအကြောင်းအဲ့ဒီယုံကြည်မှုစိတ်ထဲမှာထားပြီးတော့တဲ့ ပေးကမ်းမိလှူဒန်းမိဆိုလို့ရှိရင်ရခြင်းတဲ့ပဲပိုပြီးဝမ်းမြောက်စရာကောင်းတယ်တဲ့။ပါမစဉ်းစားကြည့်ရင်ပဲသိပါတယ်။ပေးကမ်းနိုင်တယ်လှူဒန်းနိုင်တယ်ဆိုတာကို့မှာစားစရာတောက်စရာသုံးစရာမရှိရင်ပေးကမ်းလှူဒန်းနိုင်မှာမလား။မလှူဒန်းနိုင်ဘူး။ကို့မှာပေးကမ်းစားစရာတောက်စရာနေစရာအိပ်စရာဝတ်စရာသုံးစရာတဲ့ပိုလို့ကပိုသလောက်ကိုပေးကမ်းလှူဒန်းနိုင်တာမဟုတ်လား။ အဲ့ဒါလို့ဆိုရဲကကိုယ့်အခြေအနေဟာပြည့်စုံတဲ့အခြေအနေလားမပြည့်စုံတဲ့အခြေအနေလားအဲ့တော့ဘေးကန်းတဲ့ပုဂ္ဂိုလ်ဟာပြည့်စုံတဲ့အခြေအနေရှိတာထင်ရှားတဲ့အတွက်ဝမ်းသာစရာမဟုတ်ဘူးလားအဲ့ဒါပြောတာဘေကံခြင်းငါရခြင်းတက်တာဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်တရာမင်္ဂလာကတော့မြတ်စွာဘုရားမင်္ဂလာထဲမှာကိုထည့်ဟောတယ်မလားဒါနိစမင်္ဂလာဆိုတာဒါနိစမင်္ဂလာငငယ်ကပွဲထဲမှာတော့ကြားဦးသေးတယ်အဲ့ဒါတခုတော့ ဒါနင်းစဓမ္မစရိယာလာရင်းကကျမအတိပါတယ်ဟောငယ်ငယ်ငယ်ဇပွဲကြီးတော့ငါဟာမှတ်မိနေနော်ကြားဘူးရလားအဲ့ဒါကြားဘူးတယ်ဘယ်သူတွေတော့မင်းသားတွေဆိုတာလားမင်းသမီးတွေဆိုတာလားမင်းသမီးတွေဆိုတာကဲဆိုသရာမရှိမပေးမလူမပေး မုံစေဟုဤပေလူတတ်သောရှစ်စေကြောတိလူဘောဌာနဤလောက၌စိတ်ကကြီးစွာစေတနာနှင့်သရာဝံတွင်ပေးကံခြင်းငါရခြင်းတတ်တာ ဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်တရာသို့ တစ်ခေါက် ပေကန်းခြင်းသည်ဘာလဲရခြင်းဤအကြောင်းနော်အဲ့လည်းမကြခဏပြောဥပါတယ်ဟိုတည်းကတာမွေမှာဘရူဝကလာတယောက်ရှိတယ်ဘရူဝကလာဆိုတာစစ်တကောင်းကလာပေါ့စစ်တကောင်းဗုဒ္ဓဘာသာဝင်ကလာသာသနာ့ရိပ်သာမှနေတော့ကသူကလည်းတရားအထုတ်ထားတာဆိုတော့ မကြာခဏဆုံးပင့်ပင်ကျွေးတယ်ဆုံးပင့်ကျွေးတာမှတစ်လ၄ခါလောက်အနည်းဆုံးကျွေးတယ်အဲသူတို့စီဆွမ်းစားရပြန်ပြီဆိုလို့ရှိရင်လည်းအဆင်မပြေလောက်သူတို့နေသူတို့ဟန်နဲ့ချက်ထားတော့ငရုတ်သီးကစငပိကမပဆားကပေါ့ပြီးတော့အမွေကြိုင်တွေကခတ်ထားတာကမြားအဲ့ဒီတော့အဲ့ဒီဟင်းစားကြည့်ဘယ်နဲ့နေမလဲ ပေါ်ဆိုင်ကြီးပေါ်ဆိုင်ကြီးပဲဒါပေမဲ့သူ့တော်တရားတရားငယ်ပြီးသိခံပြီးစားရတာပါပဲဒါခဏခဏပင်ခဏခဏပင်တော့စားရတာကလည်းသိခံမကြအလုတ်ကလည်းပြက်တော့တခါတော့ဥချစ်မောင်နဲ့နာမည်ကဥချစ်မောင်ဆွန်းနေကတ်လိုက်လားဘာကြောင့်သလောက်ဆွန်းနေကတ်နေတယ်လဲ ဒီเจ้าကြီးလည်းမကတ်နဲ့အောင်တခြားเจ้าကဘုန်းကြီးတွေလည်းပင့်ကတ်အောင်တခြားလည်းပင့်ကတ်ပါတယ်ဖရားတဲ့ဒါလောက်ပါကြောင့်ဆုံးနေကတ်နေတော့တပည့်တော်ကဆုံးကတ်လို့ရှိရင်ဈေးရောင်းကောင်းတယ်ဖရားတဲ့တပည့်တော်ကဆုံးကတ်လို့ရှိရင်ဈေးရောင်းကောင်းတယ်တဲ့သူကတာမွေဈေးထဲမှာဆိုင်ထွက်တာဟုတ်အဲ့ဒါကြောင့်မလို့ ကြည်လဲကြည်ညိုလို့ပါဖရာတဲ့ဈေးလဲရောင်ကောင်းအောင်လို့ပါဖရာတဲ့သုံးကတဲ့အဲသူကအမှန်ပဲအဲ့ဒါပေးကမ်းခြင်းဒီရာချင်းရဲ့အကြောင်းဒီအဲ့ဒါအမှန်မှန်နဲ့အဒန္တံဓမ္မနန္ဒနန္ဒနံသဗ္ဗထပါတာရကံဒါနေနပိယဝါစာယဩနမန္တိနမန္တိစတဲ့ အာဒန္တံတမနံဒါနံဒါနံတပ္ပထပတာရကံဒါနံပေကံလှူဒန်းခြင်းသည်အာဒန္တမယင်ကျေသူကိုဓမ္မနံယင်ကျေစေတတ်၏တဲ့ဟောပေကံလှူဒန်းခြင်းဟာမယင်ကျေတဲ့လူကိုယင်ကျေစေတယ်တဲ့ယင်ကျေစေတယ်အဲ့ဒါအမှန်ပဲကိုယ်ပေါ်ရဲဆိုင်ဆိုင်ဆက်ဆံတဲ့လူကိုမသိမသာမသိမသာလေးတာသူလိုတာပေးကြည့် နောက်ကြပဲနဲ့ဖြစ်လာမယ်ဟဲ့ပြော့ပြောင်းပြီးတော့ယဉ်ကျေးလာတဲ့ကျေးဇူးရှိလာတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ပေါ်ရိုင်းဆိုင်ဆိုင်မဆက်ဆံတော့ဘူးပေါ့စိတ်ညွတ်လာလို့အဲ့ဒါကြောင့်ပေးလှူတတ်တော်ချစ်စေးကြော်ရည်တဲ့ပြရစေကြီးတဲ့ဒါနံတပ္ပထသတာရကံဒါနံပေးကံလှူဒန်းခြင်းသည် သဗ္ဗထသာရကံအကျိုးအလုံးစုံကိုပြည့်စေတတ်၏တဲ့ဘေကံလှူဒါန်းခြင်းဟာအကျိုးအလုံးစုံပြည့်စေနိုင်တယ်တဲ့အကျိုးအဝဝကိုမုတ်ချပြည့်စေနိုင်တဲ့တပ္ပသိဋ္ဌိရှိုးပေါ်လေဘာပြောလဲဘာကိုပြောတာလဲအကျိုးအလုံးပြည့်စေနိုင်တာဘယ်အရာလဲအာဒုက္ခပဲသူတို့ ယုံနေပါတယ်မသွားဘူးထင်တယ်နော်အဲ့နဲ့ဟိုယုံဒီယုံသွားရင်အောက်ကနေပြီးဟိုအထက်အတိဟာဘိုလ်ချုပ်ရှိကတင်ပြီးဘိုလ်ချုပ်ကလေးတရွက်စီတရွက်စီပေးသွားလိုက်ဟောကိစ္စချက်ချင်းမပြီးဘူးလားအဲ့ဒီမှာအမှန်တန်သေးကြတယ်ဟုတ်ကဲ့လားအမှန်တန်သေးကြတယ်ဟာဒါနံတပ္ပထတာရကဒါနံပေးကံခြင်းလှူဒါန်းခြင်းသည်တပ္ပထတာရကအကျိုးအလုံးစုံကိုပြည့်စည်စေ၏ အဲ့ဒီဗိုလ်ချုပ်ကလေးရှေ့ကထောင်မသွားဘူးဆိုလို့ရှိရင်တော့ဗော်လီဘောပုတ်နေတာပဲဟုတ်တယ်မဟုတ်လားဟိုလူလွယ်ချဒီလူလွယ်ချနဲ့ဟောဒီကလူချင်းမသက်တာခိုးစပွဲပြေးလဲရအကြဟိုယုံပြေးလဲရဟိုယုံကနေဒီယုံပြန်ပြေးလဲရတရားမဟုတ်သေးဘူးဆိုဟိုသွားအောင်ခွင့်ရတယ်